အခန်းကြီး33အငယ်1မှ73တို့ဖြစ်၍အိုယောဘငါမွဲ့ဆိုသောစကားအလုံးစုံတို့ကို နားထောင်နာယူပါလောငါသည်ယခုနှုတ်ကိုဖွင့်၍ရှာနှင့်မွဲ့ဆိုသောအခါငါသဘောဖြောင့်သည်နှင့်အညီငါစကားဖြောင့်လိမ့်မည်ငါနှုတ်သည် ရှင်းလင်းသောပညာစကားကိုမွဲ့ဆိုလိမ့်မည်ဘုရားသခင်ဝိညာဉ်တော်သည်ငါကိုဖန်ဆင်းတော်မူပြီးနန္ဒတကုရှင်အသက်တော်သည်ငါအသက်ကို ရှင်စေတော်မူပြီး သင်သည်တတ်နိုင်လျင်ငါ့ကိုပြန်ပြောလော့။ကိုယ်စကားကိုပြင်ဆင်လော့။ကြိုးစားလော့။ဘုရားသခင်ရှေ့မှာငါသည်သင်နှင့်တူ၏။ငါသည်လည်းမြေမှုန့်ဖြင့်ဖန်ဆင်းတော်မူရာဖြစ်၏။သင်သည်ကြောက်ရွံ့ရမည်အကြောင်း၊ငါ၌ကြောက်မက်ဘွယ်သောအရာမရှိ။သင့်အပေါ်မှာငါသည်လေးသောလက်ကိုမတင်။အကယ်စင်စစ်သင့်စကားသံကိုငါကြားသည်အတိုင်း၊သင်မြွက်ဆိုသောစကားဟူမူကား၊ငါသည်စင်ကြယ်သောသဘောရှိ၏။ပြစ်မှားခြင်းကိုမပြုတတ်။ငါ၌အပြစ်မရှိ တန့်ရှင်းခြင်းရှိ၏ဘုရားသခင်သည်ငါ၌အပြစ်တင်ခွင့်ကို ရှာတော်မူ၏ငါကိုရန်သူကဲ့သို့မှတ်တော်မူ၏ငါကိုထိတ်ခတ်တော်မူ၏ငါထွက်ရလန်ရှိသည်များတို့ကိုစောင့်တော်မူ၏ဟု ဆိုမိပြီထိုတို့ဆိုသောမှားပြီငါပြန်ပြောသောစကားမူကားအကယ်စင်စစ်ဘုရားသခင်သည် လူထက်ကြီးမြတ်တော်မူ၏ဘုရားသခင်နှင့်အဘယ်ကြောင့်ဆန့်ကျင်ဘက်ပြုသည်နည်းပြုတော်မူသော အမှုတို့၏အကြောင်းကို ပြတော်မမူ အငယ်14မှ18ဖျားသခင်သည် တကြိမ်မိမ့်မွဲ့တော်မူ၏လူမရိပ်မိလျင်နှစ်ကြိမ်တိုင်အောင် မိမ့်မွဲ့တော်မူ၏လူသည်အိယာပေါ်မှငိုက်လျက်အိပ်ပျော်လျက်နေသောအခါအိမ်မက်မြင်၍ညယူပါယုံကိုခံရသောအပြင်ဖျားသခင်သည် လူ၏နားကိုဖွင့်၍ဆုံးမပေးတော်မူတတ်၏ထိုသောလူသည်မိမိအကြံကိုစွန့်စေခြင်းက၎င်း မာမနတ်နှင့်ကင်းလွတ်စေခြင်းငှါ၎င်းပြုတော်မူ၏။သူ၏အသက်ကိုတင်းရင်တွင်မှကွယ်ကာ၍ဓာဘေးဖြင့်မသေးစေခြင်းငှါစောင့်မတော်မူ၏။အငယ်၁၉မှ30လူသည်အိယာပေါ်မှနာခြင်းဝေနာကိုခံရ၍အယိုးရှိသည်များတို့သည်ပြင်းထန်စွာကြိုက်ခဲသည်ဖြင့်မုန်နှင့်မြိန်သော ခဲပွေစားပွေတို့ကိုသူ၏စိတ်ဝိညာဉ်သည်ယွန်ရှာ၏ အသားရည်ပိန်လျော့ကွယ်ပြောက်၍မထင်ရှားဘူးသောအယိုးတို့လည်းပေါ်ကြ၏အသက်ဝိညာဉ်သည်တင်းငိမ့်တွင် နားသို့၎င်းဖြစ်စည်းသော တမန်လက်သို့၎င်းရောက်လူပြီးတို့ရတွင် လူတို့အားတရားလမ်းကို ပြစေခြင်းကတထုံတွင်အထွတ်ဖြစ်၍တရားစကားကို ပြန်တတ်သောတမန်ရှိလျင်ဘုရားသခင်ကတင်းငိမ့်တွင်တဲသို့ ထိုသူကို မစင်းစေဘဲကဲတင်လောရွေးเสียအကြောင်းကိုငါတွေ့ပြီဟုဂုဏာစိတ်ရှိ၍ မိန်တော်မူသောအားဖြင့်ထိုသူသည် သူငယ်ထက်အသားရည်နှုထွား၍ပြိုသောအသက်နှင့်တပံပြည့်စုံလိမ့်မည်ဘုရားသခင်ကိုဆုတောင်း၍ယေရှုတော်ကိုခံရသဖြင့်ဝမ်းမြောက်သောစိတ်နှင့်မျက်နာတော်ကိုဖူးမြင်ရလိမ့်မည်ဖြောင့်မတ်ခြင်းအကျိုးကို လူတို့အားဘုရားသခင်ပေးတော်မူတတ်၏သူကလည်းငါသည်ပြစ်မှားပါပြီမှန်သောတရားကိုမှောက်ပါပြီသို့တော်လည်းကိုခံတိုက်သောအပြစ်ကိုမခံရဘဲ တင်းကြိုင်တွင်တဲသို့ငါ့ကိုမဆင်းစေဘဲကဲတင်တော်မူသဖြင့်ငါအသက်သည်ပုံမိုက်နှင့်လွတ်လျက်ရှိ၏ဟု လူတို့တွင်တည်ခြင်းဆိုရလိမ့်မည်ထိုတို့ဖျားသခင်သည် လူတို့၌ရန်ခါရန်ခါစီရင်တော်မူသဖြင့်တင်းကြိုင်တွင်မှနှုတ်ယူ၍အသက်ရှင်သောသူ၏အလင်းနှင့်လင်းစေတော်မူ၏အငယ်31မှ33 အိုယောဘငါစကားကိုတတိနှင့်နားထောင်လောတိတ်ဆိတ်စွာနေလောငါပြောပါမည်သို့တော်လည်းပြောเสียရှိလင်ပြန်ပြောလောတင့်ကိုအပြစ်လွတ်စေခြင်းကငါအလိုရှိသောကြောင့်စကားပြောလောပြောเสียမရှိလင်တိတ်ဆိတ်စွာနေ၍ငါစကားကိုနားထောင်လောပညာကိုငါတွင်တင်ပါမည်ဟုမွတ်ဆို၏